အောင်ပေါင်းရလဲတဲ့ကွန်တခုတဘောတော့လာပြီးတော့ဆေရက်ခရက်1986မလ6ရက်ညာတော်ကလေးလူလိုင်မာကြီးဝိပဿနာကျောင်းနဲ့သာသနာမအောင်ဓမ္မယုံပဏိမိမှာမွန်းလွဲ2နာရီနေ့ပင်ဟောနေကြ မာသရိပဋ္ဌာန်ဝိပဿနာတရားပွဲစဉ်ဒိဋ္ဌာမဓမ္မမာသရိပဋ္ဌာန်ဝိပဿနာတရားအလုံးအထုတ်တဲ့ကိုအထုတ်ပါပါကြောင့်မဟာသတိပဋ္ဌာန်ဝိပဿနာတရားအလုပ်ကိုအားထုတ်သင့်တယ်လေသူတော်ငါမှာပါတဲ့ အပယ်လေးပါးမှလွတ်မြောက်ရေးအတွက်မဟာသလိပဋ္ဌာန်ဝိပဿနာတရားအလုပ်ကိုအားထုတ်သင့်လေအပယ်လေးပါးဩဃတသုတောင်းကနေမှာအပယ်လေးပါးအပယ်ဆိုတာအရဲ့ပကြောင့်ရေးချရပ်ပဲလက်တတ်ထားတဲ့အပယ် ပါဠိလိုအပါယအဲဒီအပါယအပေါ်မှာကိုယ်တော်ပြုဖို့များစွာမရဘူးကိုယ်တော်ပြုဖို့များစွာမရဘူးဆိုတော့ဝိနည်းပါးကတော့ကုသိုလ်ပြုခြင်းရတယ်လို့ဆိုလိုတာပေါ့အဲ့ဒီအပေဆိုပုံဌာန အပေဆိုတာကုသိုလ်ပြုကိုများစွာမရတဲ့နေရာကုသိုလ်များများမလုပ်ရတဲ့နေရာကုသိုလ်များများမလုပ်ရတဲ့နေရာမှလွတ်မြောက်ရေးအတွက်ကိစ္စမဟာတပံမဟာသရိပဌံဝိပဿနာတရားအလုံးအထုတ်သိပြီအထုတ်ပါကုသိုလ်များများပြုဝင်မရတဲ့အပေဆိုတာငရဲကတနေရာ တရိစ္ဆာန်ကတဏှာပိတ္တာကတဏှာအတူရကေကတဏှာလေးနေရပါဠိတော်တွေမှာတော့အတူရကေနဲ့ပိတ္တာကိုပေါင်းပြီးအပေသုံးနေရလို့ပြတယ်။နေတရိစ္ဆာန်ပိတ္တာလို့ဒီလောက်ပဲပြတယ်။အဲပိဋ္ဌာဥစုဝင်အတူရကေကိုပြီးကြခွဲလိုက်တဲ့အခါကျတော့အပေလေးဌာနဖြစ်သွားတယ်။ အနုရဇာဆိုတဲ့တတ္တဝါတွေကတော့လူလူရပ်ဝင်နေဝေးတဲ့ဘုံလေကျွန်းဘုံလေတန်းကတော်ကြီးတော်နှစ်ထဲအဲ့ဒီလိုနေရာတွေမှာအတုရဇာဆိုတဲ့တတ္တဝါတွေနေတယ် တပိုင်းအဲ့ဒီပုဂ္ဂိုလ်တွေနဲ့ကုသိုလ်ကောင်းမှုပြုလုပ်ဖို့အခွင့်အရေးဟာရခဲ့တယ်။ဝေခာနိယရဲ့ခါလဲအင်္ဂလန်ဆင်းဒုက္ခရောက်။ဘုံကလွန်လာရင်တရင်ကအဆောက်အအုံသုံးရတာကမင်းကကားနဲ့မို့ဘုဒ္ဓမနည်းနဲ့လူနေရက်ဝင်နဲ့ဝေးနေတဲ့နေရာဆိုတော့လေ။ ဘုရားတရားတန်ခါယရနာသုံးပါးဆိုတာလေးနဲ့ဘုရားကောင်းနေနဲ့ဆက်စားဖို့ကမလွယ်ဘူးအဲ့ဒါကိုယ်ကောင်းမှုပြုွက်ရခဲ့တယ်တဲ့ညာညာကုသိုလ်လုပ်ဖို့မရှိဘူးဆိုတာတော့သိနိုင်ပါလေဒါကအတူတူဆိုတာအမေဌာနမှာတတ္တဝအုပ်စုတစ်ခုတော့ကဝံကျင်လို့လူရရတဲ့ဝေနံ အာဏတွေမှာကုသိုလ်အကုသိုလ်အယောအကျိုးပေးခံရတဲ့အတူအကျဲတဲ့တ attva တွေရှိတယ်ပိဋ္တာဆိုတာကတော့သစီအစိမ့်တရေမှင်သာဆိုတဲ့ဟာမျိုးတွေပဲအဲ့ဒါတွေကလည်းလူနည်းနဲ့ဆက်သက်တဲ့ဟာတွေရှိတယ်လူနည်းနဲ့ဝေးတဲ့နေရာတွေရှိတယ် တဲ့ကုသိုလ်ကောင်းမှုပြုခွင့်များများမရရှာပါဘူးတဲ့သူတို့ကိုယ်တိုင်ကုသိုလ်မလုပ်နိုင်ဘူးအဲသူများကအမြဝေလို့သူတို့တွေရည်စိုးပြီးတော့အမြဝေလို့ရှိရင်တော့ตาတို့ตาတို့လို့ဆိုပြီးပတ္တနုမောဒနာကုသိုလ်လုပ်ခွင့်ရပါတယ်ပိတ်တာဒီသုံးရတဲ့သမင်းလုံးဟင်းပတ်သတွေးနှက် ကျင်ကြီးကျင်ငယ်ဆိုတာတွေရှားဖွေစားတော့ရတဲ့ပိဋကအမျိုးသားတွေရှိသေးတယ်အဲဒါအပယ်လေးကစင်းရင်းဝင်အတူတကယ်ရဲ့ပိဋကရဲ့အဲတရိစ္ဆာန်ဆိုတာကတော့သိကြတဲ့အတိုင်းပဲလူတွေနဲ့ဆက်ဆံနေတာတရိစ္ဆာန်ပုံဌာနရဲ့လို့သိကြတော့မရှိဘူးလူတွေနဲ့ဆက်ဆံနေတယ်လူတွေရက်ကွက်နဲ့ဆက်ဆံနေတယ်လူတွေမိသက်တဲ့တော်တွေမှရှိတယ်လူတွေအိမ်မှာမွေးထားတာရှိတယ်လူကိုယ်မှာရှိတယ်တန်းဆိုတာတွေ လူကိုယ်ထဲမှာကိုယ်ပိုးမျိုးဖြစ်စေဆိုတာအဲအစဉ်အလာပြောရဆိုစဉ်ရှိတယ်လူကိုယ်ထဲမှာကိုယ်တတ္တဝအမျိုးအစားပေါင်းတော့80အကောင်ကြီးဆိုတာမပါဘူးအမျိုးပေါင်း80လို့သင်္ချာပြထားတယ်တမျိုးတမျိုးမှာကိုယ်အကောင်ကြီးဘယ်လောက်ရှိတယ်ဆိုတာမသိနိုင်ဘူးဒါလူကိုယ်ထဲမှာ သက်ရှိသက်ရှိလူရဲ့ကိုယ်ရောမှာကိုဒီပိုးဆိုတဲ့တတ္တဝါကြီးရှိတာအဲဒါတိရစ္ဆာန်ပဲအဲတိရစ္ဆာန်ဘုံဌာနဆိုတာလူနေရကုန်နဲ့ဆက်ဆက်နေတယ်လူနဲ့ဆက်ဆက်နေတယ်လူအတွင်းကပိုးလူအပြင်ကကောင်းမှတွေ့တဲ့ပန်းကြီးလူကြီးအင်းကြီးအထေဝမှာတွေ့ကနေတဲ့အင်းပန်းကြီးကောင်းမှတွေ့တဲ့ပန်းအဲလူနဲ့ဆက်ဆက်နေတာချင်းချင်း ယခုဝရစိတ်ဆအဲဒီတဲ့ကြီးလာတော့ကျွဲတို့ကြောင်တို့ခွေးတို့ကျဲတို့ဝဲတို့နွားတို့ကျွဲတို့မြင်းတို့ဆင်းတို့ဆိုတာဒါဒိဋ္ဌံနေအဲ့ဒါအပေစင်းမှာပါတယ်အပါရအပေလေးပါးတယ်ဘိုးလည်းကုသိုလ်ပြုွက်များများမရရှာဘူးဟိုတနေ့ကပြောခဲ့တဲ့ပေစုပောတ္တဇတ် မြေခွေးငွေဝဲဝံခိုးဆိုတာဒါတိရစ္ဆာန်လောကကအပယ်သိဝင်ပုဂ္ဂိုလ်တွေပဲအဲသူတို့ယောနိတော်မနတိခါရဆိုတဲ့စိတ်ကောင်းလေးပေါ်ပြီးတော့ဥပုသ်ဆောင်လောဘဒေါသတွေနှိမ်နှင်းတဲ့သီလကုသိုလ်သီလကိုဆင်ခြင်တဲ့သီလနုပ္ပတိသမထဘာဝနာကုသိုလ်တို့ပြုလုပ်ခွင့်ရတယ် ပြီးတဲ့အခါကျတော့နတ်ကြီးရောက်တယ်တဲ့သစ္စာပရာယနောအဲဒီကုသိုလ်လုပ်ခွင့်ရတဲ့တတ္တဝါနည်းနည်းပါးပါရှိပါတယ်နည်းပါးတဲ့တတ္တဝါမှာလဲနာယီရှိတဲ့ရိတ်ရှိတဲ့လာရှိတဲ့အသက်တည်နေတဲ့နှစ်ရှိတဲ့ကုသိုလ်များများလုပ်ခွင့်မရဘူးတော့တရိษံတဲ့အပေစင်းဝင်တဲ့တရိษံလောကမှာလဲကုသိုလ်များများလုပ်ခွင့်မရဘူး အဲဒီတဲ့ကုလို့လောက်ခွင့်မရတာငရဲအခုလူနေညီကြီးနဲ့ညီကြီးပေါ်လူနေဌာနနဲ့အိုးအောက်မှာယူရနာတပေါင်းဝေးသွားတဲ့အရာလိုင်ကောင်းထဲမှာပိန်းလို့ဆိုတဲ့ငရဲအဲဒီအောက်မှာလဲယူရနာပေါင်းတပေါင်းဝေးတဲ့အရာဌာနကာလတုတ်ဆိုတဲ့ငရဲအဲအောက်အဆင့်ဆင့် ယူဒနာတစ်သောင်းစီတစ်သောင်းစီခြားတယ်ဘုသောကာလသုံးရောယောတာဘာနာမဟာတာဘာနာအဝီစီမြေရဲ့ဖြစ်တတ်အဲ့ဒီမြေရဲ့ဆိုတာနုရယနုအယအယချမ်းသာနုမှုစီပါဠိလိုနုရယအဲဗမာလိုပြန်တော့ရှင်းတော့ကနိရဲလို့ပမာမှုပြုတယ်အနည်းရဲ့ဆိုတဲ့ဝါရကဒီနေ့ငရဲလို့ အပံပြောင်းလာတယ်စလုံးပေါင်းနဲ့ပြောင်းလာတယ်ငရဲငရဲဆိုတာချမ်းသာမရှိတဲ့နေရာချမ်းသာမရှိတဲ့နေရာဆိုတော့ဆေးရည်ကြီးရှိနေတာပေါ့မြတ်တောင်တစ်ခတ်လျက်တစ်ပြက်တစ်စက်ကံအချိန်ခါကာလမလောက်မှဆင်းရဲဒုက္ခကလောက်ခွင့်မရဘူးပြည့်မြဲတမ်းဆင်းရဲနေမျိုးအမှုထိတဲ့အခါကျထို့ မီးအပူလောင်တဲ့အနာယောဂမပြောက်ခင်တစ်ဆက်တည်းပူပြီးဆေးဒုက္ခရောက်နေတယ်လို့ပေါ့အဲအကြောင်းတစ်ခုကြောင့်ယောဂဝေဒနာတစ်ခုခုရတဲ့အခါအဲဒီယောဂဝေဒနာမပြောက်မကူဆေးဒုက္ခရောက်နေတယ်လို့ပဲ အဲဆိုတဲ့ပုံသဏ္ဍာန်မှာနှပေါင်းကြာရှိဆင်းရဲဒုက္ခခံနေရတာဝိမူလောင်ရင်ပဲနာယီပိုင်းဒါမှမဟုတ်ရက်ပိုင်းဒီဆင်းရဲကြောက်သေးတယ်ယောဂဝိညာဉ်တစ်ခုနှိမ့်ပဲခံရလို့ရှိရင်နာယီပိုင်းရက်ပိုင်းလပိုင်းနှစ်ပိုင်းအဲဒီတုန်းကပျောက်သွားနိုင်သေးတယ်အဲဒီမြဲဆိုတဲ့ပုံသဏ္ဍာန်ရောက်သွားပြီဆိုရင်တော့ နှစ်ပေါင်းများစွာလူရည်တက်နေစဉ်သင်္ခါရီအများကြီးပဲအဲအကုဒုကအာကြည့်ပြီဆိုရင်ပါတိကဘာပြတ်ထားတောင်းမှတစ်ခါတည်းစဉ်းနေရတဲ့လူရိယဆိုတဲ့ငြင်းဒုက္ခကမလွတ်မြောက်ဘူးတဲ့တခြားမပြည့်စုံတဲ့ကဘာကိုဆွဲပြီးတော့ဆင်းရဲဒုက္ခခံရတယ်အဲငြင်းငြင်း တဲ့ပြိဿံရဲ့ပိဋ္ဌာရဲ့အတူတူအဲဒီဒုက္ခတွေကလွတ်မြောက်ဖို့အတွက်ဒိဋ္ဌမန္တပမာသတိပဋ္ဌာန်ဝိပဿနာတရားအလုံးအထုပ်နေပြီအထုပ်ပါလို့ဒီတော့ငါမှာတော့ကြောရတော့ဤကမ္မကကိနာလို့ကြောင့်အဘယ်လေးကမှအခါခါသိကျိုးတော်ရင်းနေတာဖြစ်လို့ဒီလိုဆိုလို့သာသာကိုတစ်ပိုက်ချင်းတစ်ပိုက်ချင်းဖွဲပြီးတော့ စကားကြောင့်ဝိကြဆက်လိုက်တဲ့အခါကျတော့အပေလေးပါးမှအခါခါမင်းကျင့်လို့ညင်း၍ပါလို့တဲ့မေတ္တရားဘုရားနိဗ္ဗာန်တရားတော်မြတ်ကိုလင်မြန်စွာရလိုပါ၏ဆိုတော့မှဒီလိုဆိုလို့အဲဆိုတော့ညင်ရုံနဲ့တော့အခုဒီမှာပြောတယ်ငရေတိခာပုဒ္ဒအတုရကေဆိုအပေလေးပါးကလုံးဝမှာမဟုတ်ဘူး အပင်ဝိပါကလုံးမြောက်ရေးအတွက်မာသရိပဋ္ဌာန်ဝိပဿနာတရားလုံးအထုရအမယ်အပင်ဝင်ရောက်အောင်ပို့ဆောင်နေတဲ့အရင်းရက်တဲ့တရားခံကတော့ဒိဋ္ဌိပါပဲဒိဋ္ဌိဒိဋ္ဌိသက္ကာယဒိဋ္ဌိလို့ခေါ်တယ်အဲဒီသက္ကာယသက္ကာယဒိဋ္ဌိဆိုသက္ကာယ ယုံဉာဏ်အပန်းကိုတကာယလို့ခေါ်တယ်။ဒီကြီးကမြင်လို့သင်ရတဲ့ယုံဉာဏ်အဲ့ဒါတကာယတွေပဲ။ဝိရိယမြင်လို့သင်ရတဲ့ယုံဉာဏ်တွေဆိုတော့မျက်စိယုတ်တရားမြင်ရတဲ့အစင်းယုတ်တရားအဲဒီမြင်ရတဲ့အစင်းယုတ်နဲ့မျက်စိယုတ်ဒီမျိုးဟာတကာယပဲ။ အဲဒီသက္ကာယမှာသွဲတဲ့ဒိဋ္ဌိကဘယ်လိုသွဲလဲအသက်လုံးကအတ္တလို့ဒီလိုသွဲတာမျက်စိရောလို့ဒီလိုအမှန်နဲ့သိတာမဟုတ်ဘူးဒီဒိဋ္ဌိကအတ္တလို့သိတယ်မြင်ရတဲ့အသိဉာဏ်ကိုလည်းအတ္တလို့ဒီလိုသိတယ်မျက်စိရင်မြင်ရတဲ့အသိဉာဏ်တစ်ခုပေါင်းစုံမှုတဲ့အခါကျတော့သိသွားပြီတဲ့ဖတ်တာတဲ့ အဲဒီခန္ဓာကိုယ်လေအတ္တလို့ဒီလိုနားလေတာဒိဋ္ဌိဒိဋ္ဌိဒိဋ္ဌိရဲ့နားလေပုံကအတ္တမျက်စိနဲ့မြင်ရတဲ့အဆင်းနဲ့ဆုံတွေ့တဲ့သဘောမျိုးအမှန်ကတော့ဖတ်တာဆိုတဲ့နံပါရမတ်တရားပဲအဲ့ဒါကိုဒိဋ္ဌိကအတ္တလို့နားလည်လိုက်တယ် မြေပြင်ရဆင်းတွေ့တဲ့သဘောဖြစ်ပေါ်လာပြီတွေ့သွားပြီဆိုရင်မြင်ပြီးသိလာရောမြင်ပြီးသိတာကလည်းဟောဒိဋ္ဌိကအတ္တလို့ဒီလိုနားလည်တယ်မြင်ပြီးသိတာကလည်းနာမြေပြင်ကလည်းယုတ်အစင်းကလည်းယုတ်ပေါင်းလိုက်တော့နာယုတ်ဒီလိုနေရတဲ့နာယုတ်ကိုဒိဋ္ဌိကအတ္တ အတ္တကိုမြန်မာပြန်လိုက်တော့အသက်တဲ့ဝရဏိယပြောတဲ့ရုပ်ကြီးတဏ္ဍာရုပ်တာရုပ်တယ်မဟုတ်ဘူးမျက်စိရုပ်အစိရုပ်ဉာဏ်သိဉာဏ်အဲ့ဒီရုပ်နာကိုအတ္တလို့နားလေတဲ့ဒိဋ္ဌိအဲဒိဋ္ဌိအတ္တလို့နားလေတာဒိဋ္ဌိနားလေတဲ့အတ္တကိုမြန်မာပြန်တော့အသက်လက်ပြဝိညာဉ် အဲဒီကပါဠိအတန်အတွက်ဖတ်ဖို့မသိတော့ဝိညာဉ်လို့ဖတ်တယ်ဝိညာဉ်မဟုတ်ဘူးဝိညာဉ်လို့ဖတ်ရတယ်ဝိညာဉ်လို့အတန်ထည့်တယ်အသက်လက်ရာဝိညာဉ်ငါအဲပြီးကြတတဝတစ်မျိုးအနေနဲ့အကောင်တစ်မျိုးအနေနဲ့ဒိဋ္ဌိကအတ္တလို့ယုံဉာဏ်အပေါ်မှာနားလေတာအတ္တလို့နားလေတဲ့ဒိဋ္ဌိ ကြားလုံးတင်ရတဲ့ယုံနာတွေအပေါ်မှာလည်းထုံနေတူဒိဋ္ဌိကအတ္တလို့နားလေတယ်ဝိညာဉ်တော်သင်ရှားတဲ့ယုံနာစသောက်တုံဆိုခြင်းသဗ္ဗံကအငံတူတော်သင်ရှားတဲ့ယုံနာတွေ့ရတဲ့ဆွေးကံတိုင်းသာကြောင်းနဲ့ကြောင်းဆိုပြီးသင်ရှားတဲ့ယုံနာညီညွတ်ရခြင်းနဲ့ဝမ်းသာပြင်းစိတ်ရဲ့အိတ်ရှင်ယုံမုံနှလုံးမသာဆိုတဲ့မနောဒွါရကယုံနာအဲ့ဒီယုံနာနေမှာလည်းသက်ခါရတယ်ကြီးတယ်အဲ့ဒီသက်ခါရခေါ်တဲ့ယုံနာကို အသက်လိပ်ပြအတ္တမဟုတ်ပါပဲနဲ့အသက်လိပ်ပြအတ္တလို့နားလည်ယူဆွဲတဲ့ဒိဋ္ဌိအဲ့ဒီဒိဋ္ဌိကြောင့်အခုဒီကပြောကြတဲ့ငရဲတိစ္ဆံပိဋ္ဌအတုရကေဆိုတဲ့အပယ်လေးပါးကမလွတ်မြောက်နိုင်တာအဲမာတိကဝိပဿနာတရားလို့အားထုတ်တော့မြင်နိုင်ကြတဲ့နာနိုင်ကိုယ်စားတိုင်းသာစောင်းနေပြောင်းစေငုံမော့ သို့တော့စဉ်းစားညီညွတ်ဝမ်းသာအားရကျင်းတဲ့၆တော်ရယုံနံသက္ကာယတွေဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းပဋိပဒံအမတ်တရားနဲ့အစမရတရကရှိနေပြီးတော့သုံးသပ်စိစစ်သိတေသနာလုံးလိုက်တဲ့အခါကျတော့အလိုငယ်တုန်းကတည်းအသက်လိုက်ပြအတ္တာလို့နားလည်ခဲ့တာ အမှန်ကအသက်လျာအတ္တမဟုတ်ပါပဲကလားရုပ်နဲ့နံဒီမျိုးတာရှိတာပဲအဲယောဂီပြောပြောတော့မှတ်စရာနဲ့မှတ်တိတာဒီမျိုးပဲရှိတာမှတ်စရာမှတ်တိတာနှမျိုးကလွဲပြီးတော့ဘယ်မှာတော့အသက်လျာအတ္တအဲဒီလိုအမှန်တိုင်းသိလာတယ် သမာဓိပဒဝိပဿနာတရားလို့ရှုမှတ်အားထုတ်လို့အတ္တလျာအတ္တလို့ယူဆတဲ့ဒိဋ္ဌိပြုတ်ပြုတ်တာပဲအဲဒီဒိဋ္ဌိပြုတ်ဖို့အတွက်ဒိဋ္ဌမနမမဟာပရိပဌံဝိပဿနာတရားအလုံးအားထုတ်တယ်လို့အားထုတ်ပါလို့ဆိုတာမဟာပရိပဌံဝိပဿနာတရားလို့အားထုတ်လို့ဒိဋ္ဌိပြုတ်မှမေတ္တာဒိဋ္ဌံပိဋကအပရိကအပေလေးပါးကလွတ်မြောက်နိုင်တယ် ဘုရင်ကငရဲကြီးဆင်းမျိုးသေးလို့ကာလတော့ရောရွာမှာရောရွာတာပါဏမဟာတာပါဏအဝီစီဆိုတာငရဲကြီးဆင်းမျိုးအဲငရဲကြီးဆင်းမျိုးရဲ့အရလေးမျက်နှာမှာငရဲငယ်တွေရှိသေးတယ်ဥဒ္ဒရာငရဲလို့ခေါ်တဲ့။ရာဘူးငရဲလက်ပံတော်ငရဲတန်လျေရတော်ငရဲဘုံဘုတ်ငရဲအဲဒါငရဲငယ်တွေရှိသေးတယ်။ဘုံဘုတ်ငရဲဆိုတာဒီလိုကို ရေလောင်းအိမ်သာတွေရှိနေတော့ပြောရလွဲတဲ့အဲအိမ်သာဆပ်ပခြင်းလို့ခေါ်တဲ့ဒီလိုဒီလိုဆိုရင်ရေလောင်းလိုက်တော့ဟိုမှာပြည်ရန်ဆောက်တာတဲ့ကံထဲမှာဆပ်ပခြင်းကံထဲမှာဒီလိုဒီလိုရေဘလောက်ပုတ်ပြီးတော့ကအဆင်မပြေတယ်လေစဉ်းစားကြည့်အဲဒီတဲ့အင်မတန်မြင်တော့ဝေရကောင်းနေပြင်းပြင်းခုခုကြားကြည့်ပါလားဘယ်လိုဆင်းပြီးဆဲကြမလဲ အဲ့ဒါပင်ဘုံတဲ့ရှင်းဟာရအခေါ်ယဉ်ရင်ငယ်အပုပ်ရေအိုင်ထဲမှာမြုပ်လိုက်ပေါ်လိုက်မြုပ်လိုက်ပေါ်လိုက်နေဒီလိုနေရတာအဲ့ဒါပင်ဘုံကြီးရဲ့ဒါနဲ့ဆင်းရဲတာပဲရေရေမြစ်တာတောင်းမှပဲဆင်းရဲသေးတယ်ဥပါပဲအဲ့ဒီမကောင်းတဲ့အနတ်တွေနဲ့မကောင်းတဲ့အရာတွေနဲ့ကြောက်ွယ်မြင့်ပန်နေတဲ့အဲ့ဒီအရင်တက်တဲ့ထဲမှာမြုပ်လိုက်ပေါ်လိုက်မြုပ်လိုက်ပေါ်လိုက်တာဖြစ်နေမျိုးဆိုဘလို့ ဆင်းရဲဒုက္ခရောက်မယ်စဉ်းစားကြည့်အဲဒီလိုအယထာနာတွေကိုရောက်တာဘာကြောင့်လဲဆိုတော့ကိုရင်းဆိုတဲ့သက်္ကာယဒိဋ္ဌိသက်္ကာယဒိဋ္ဌိအတ္တငါကောင်အသက်လက်ပြာကောင်ဒီလိုယူဆွဲနေတော့အဲဒီငါကောင်အသက်လက်ပြာကောင်နဲ့အတူဘာဒီမိမိကိုယ်ကြီးကိုချမ်းသာစေခြင်းလားတိုးပွားစေခြင်းလားမြစ်စီနဲ့ပတ်သက်လာလို့ရှိရင်လည်း ပုံမှန်သုံးဆွဲလက်ပတ်နှုံးကအပူအစံတွေသုံးထားနိုင်ခြင်းလေဒါမှဆန်းပါတဲ့တတိကြီးလို့ပြောခံရမှာကိုအဲ့ဒီကုံလိုခြင်းဟာနဲ့မပေးရဲ့မစွန့်ရဲ့မသုံးရဲ့သူ့ဆောင်ထားတာဒီကုံလေးလိုခြင်းလို့အဲ့ဒါဘာကြောင့်အတ္တလို့ဆွဲလန်းမှုရှိနေလို့တဲ့တက္ကာယဒိဋ္ဌိပေါ့ ယုံနံဆိုတဲ့သက္ကာယပေါ်မှာအတ္တလို့စွဲရတဲ့ဒိဋ္ဌိပေါင်းရတဲ့အခါကျတော့သက္ကာယဒိဋ္ဌိသက္ကာယဒိဋ္ဌိအကြောင်းပြုပြီးတော့တထေကြီးလို့အခေါ်ခံခြင်းနဲ့အယေဝရီဆိုတဲ့အမျိုးသမီးဗုဒ္ဓမြတ်စွာဘုရားလက်ထက်ကရှိခဲ့တယ်အယေဝရီဆိုတဲ့အမျိုးသမီးကသရတရားမရှိဘူးအဲလင်းကသရတရားရှိတယ်ဘုရားတရားသံဃာယရဏသုံးပါးကျင့်လို့အလူရဲ့လက်မြင်မကွာ တန်ဃာတွေရင်ပေးလူတာမဟုတ်အဲခိုးဖို့ရမယ်ဒီကပေးလူတယ်အဲအလူသိကုန်နဲ့နေ့နေ့စဉ်ပေးလူမင်းကခရီးသွားဖို့ကိစ္စကျုံလာတော့တနည်းကိုဘောမပြက်ထောင်ရပါငါခရီးသွားเสียရှိလို့ဟုတ်ကဲ့ဟုတ်ကဲ့ဗောအင်းမြက်ွယ်ကြတော့လင်းအလိုကြမလုပ်ဘူးတဲ့နှမျောတာကို တွေးလိုက်တွေးလိုက်ရင်ကုံမြဲကုံရီတို့ပြည်တယ်နေရော့သွားတထေးဆိုတဲ့အမီတို့မှရမှာမဟုတ်ဘူးဒီလိုအတွင်းနဲ့နှမျောတယ်ဆိုတော့မေတ္တရိယဒေါသအကုသိုလ်ပဲပြည့်စုံပေါ်မှာခင်မဲ့တယ်ဆိုတော့လောဘအကုသိုလ်ပဲအဲတော့လင်းကကြိုးကြောင်းမြတ်ဆုံးမှာတော့လင်းရဲ့မျက်မှောက်မှာတော့လင်းကြောက်တာနဲ့ကိုယ်တော်ဝတ္တိမပြည့်အောင်စိတ်မပါဘဲနဲ့ဆောင်းရက် အဲနောက်တော့အဲ့ဒီလင်နန္ဒီယကသေးရောသေးတော့တာဝိနာနတ်ပြည်မှာပထမဥဆုံးဗုဒ္ဓမြတ်စွာဘုရားနဲ့တန်ဃာတော်တွေကိုကျောင်းဆောင်လို့တဲ့တတိဘောနန္ဒီယတတိဆိုတော့ကျောင်းကမသေးခင်ကတဲ့တာဝိနာနတ်ပြည်မှာဝေရောက်လာရင်နေဖို့အတွက်ဆိုပုံပိတ်မှာတိုက်အင်ကြီးပေါ်နေတယ်မေနာမောင်တတိကြီးဥရင်ကြီးကသေသွားပြီဆိုတဲ့အခါကျတော့ကျန်ရတဲ့ဇနီးဝေရီဆရာ ဝမ်းသာလုံးဆိုးလို့ငါသဘောညာစီမံနိုင်တော့မယ်ဆိုပတိဝရဏိယရှိခြင်းကအစဉ်လာလာရောက်ပြီးတော့အလုခံနေတဲ့ယဟန်တော်နဲ့လူပုဂ္ဂိုလ်တွေလာကြတဲ့အခါဒီဆောင်သောမင်းကပါဇက်ကပလိမလိပြည်သူပြည်တော့မတော်မရာဒီတိုင်းသွားဆင်းရင်အဲဒီလိုလောက်ပြီးတော့လွတ်တာတဲ့ညီတို့တွေက အဲ့ဒါသက္ကာယဒိဋ္ဌိအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့ဝစီကံအကုသိုလ်တွေဝစီကံအကုသိုလ်တွေဘာကြောင့်ပေါ်လဲမနောကံစိတ်မမှန်လို့မမှန်တဲ့အတွေ့အကြုံတွေဉာဏ်နဲ့နဲ့အနုရညာတော့ဆရာသမားဆိုတဲ့ပုဂ္ဂိုလ်တွေပေါ်မှာအနုရကြီးအနုရကြီးတော့စိတ်ကမကျင်းနဲ့စိတ်ကမကျင်းတော့လောက်စီဟာပုဂ္ဂိုလ်မရှိတာနဲ့လွတ်လွတ်လပ်လပ်ကြီး ဒီထဲကသေဒီတန်ထွာရင်ရွတ်ငင်းငါလုံးနဲ့အားမရတော့လောက်ဝိသကဝစီကအဲကာယကံကလည်းထိုင်မဲ့နေရာတွေမှာရောက်လာရင်ထိုင်မဲ့နေရာတွေမှာရင်းနှီးမြတ်တည်ရှိအောင်လုပ်ထားတယ်အဲကာယကံတို့ရဲ့မကူမှားနိုင်တဲ့ပုဂ္ဂိုလ်တွေကိုကူမှားတော့အဲဒီအကုသိုလ်ဟာလောလောဆယ်အကျိုးပေးတာမေယောဒီလူကကြာကြာထားရင် ဝေဝိရမဒုက္ခများနေမယ်အဲဒီကလူကြီးကြရထားလို့မဖြစ်ဘူးဝေသဝနာမကြီးကဘလို့နေအောင်လွတ်လိုက်တယ်ဝေဒနာကြီးဆိုင်ရပြီးတာဝနာနဲ့ကသူ့နေနေနေရရှိသွားပြီးတော့ပြလိုက်ဟုတ်ဒီတော့မှဘင်ဘုတ်နေရင်ပြစ်ထားလိုက်လို့အမိသေးတယ်အဲဒါဘလို့နေအောင်လာပြီးတော့ကလက်တစ်ဖက်ကြီးဆိုင်ရတာဝနာနဲ့ဟောတာ ဒီဘဝအောင်ကသင်္ဘောနဲ့နေရောက်ကြပဲဒီကံကုသိုလ်ကောင်းမှုတွေလုပ်တော့ဘယ်တော့ရှိရင်ချမ်းသာရည်ပြည့်စုံနေတယ်အခုဒီအကုသိုလ်တွေပွားတယ်တရားလူတွေဆဲတယ်ပြမှားတယ်အဲဒါမျိုးကိုလူကြီးမှမထားနိုင်တော့ဘူးမင်းပို့ရမယ်လို့ပြောတယ်အာမပို့ပါနဲ့ကုသိုလ်ကောင်းမှုတွေလုပ်ပါရစေတောင်းပန်နေတယ်တောင်းပန်ပြီးမရတော့ဘူးအကုသိုလ်အကျိုးပေးလာပြီဟုတ် ဘယ်လိုပဲကံကအဲ့ဒီဘင်မုတ်မရဲဆိုတဲ့အားဖြင့်ပြစ်ထည့်လိုက်တယ်တဲ့အဲမျိုးလိုက်ပေါ်လိုက်ဘောကျင်းကြီးကျင်းနဲ့အပုပ်ရည်တွေထဲမှာအဲဒါငယ်ကိုယ်စင်းဒုက္ခတွေကလွတ်မြောက်ရေးအတွက်မေက္ခာယဒိဋ္ဌိရှင်းပြုဖို့ရန်အတွက်ကိစ္စမာနပမသီဝထဝိပဿနာတရားအလုံးအာထုတ်တယ်လို့အာထုတ်ပါ။ဘာကြောင့်မာသီဝထဝိပဿနာတရားအလုံးအာထုတ်သင်တယ်လဲ။ အပေလေးပါးကလွတ်မြောက်ရေးအတွက်အာထုတ်တယ်လေအပေလေးပါးပြီးတော့ကပ်သုံးပါးကပ္ပကပ္ပကပ္ပဆိုတာပြည့်စည်ခြင်းလို့အဓိပ္ပာယ်ရတယ်အဲပြည့်စည်ခြင်းကပ္ပကဘုံမျိုးကပ်သုံးပါးကပ်ကြီးသုံးပါးကြီးတောင်ထည့်လိုက်သေးတယ်အကြီးကသေးသေးကိုယ်ကိုကံလို့ဘူးသေးသေးကိုပြည့်စည်ခြင်းမဟုတ်ဘူး အကြည့်အပင်ပြည့်စုံခြင်းလို့ဆိုရင်တတိပုံပါပဋ္ဌာန္တရသာလက်နဲ့အမျိုးမျိုးနဲ့ပြင်ရတာလက်နဲ့တစ်မျိုးမျိုးနဲ့ပြင်ရတာပေါ့လေလက်နဲ့အမျိုးမျိုးဒီနေ့ခေတ်ဆိုရင်အနုမျိုးလက်နဲ့အကြည့်ဒုတိယကမ္ဘာစစ်တုန်းကဂျပန်နိုင်ငံညွန်ရှိမနာဂါစကီမှာအနုမျိုးလက်နဲ့ကြည့်နေ အလုံးချလိုက်တာဒီနေ့အထိဆိုးကျိုးတွေမကုန်ဘူးအဲဂျမန်နိုင်ငံသားတွေကကြီးတုံးပါးတွေမှာတတ်ထန္တရကာဆိုတော့အကျိုးဆုံးကနေကောင်းပြီးတော့ပြည့်စည်ကြတာလေယောဂန္တရကာတဲ့ယောဂဆိုကြီးနှိမ့်တင်ခံရတာဒီတော့ကတော့ပလိတို့ကြောက်တို့ဝေါ်တို့ဆိုတာဟာအဲဒီကာယောဂါတွေပေါ့အကျိုးကိုပြည့်စည်တာ ကြောင်ရောဂါဝင်ကြီးဆိုလဲကိုယ်ကိုပြည့်စည်တာပဲ။ဩတောင်နဲ့ဒေတာဒိုရောတောင်ရှိတယ်။ကြောက်ဝင်ရင်ခရောက်နဲ့ခရောက်ပဲကြံနေတယ်။ဝဲအုံမှာကြောက်ဝင်လို့ရှိရင်ခလောက်ပဲကြံနေတယ်။ဟိုတောင်ရောကချင်းကြီးခရောက်ဆိုတာသူတို့ဝတ်တယ်တခုပေါ့။အဝတ္တကခါမှာစီးစီးပြီးတော့အဲရှေ့ကနေနောက်ကိုယူပြီးတော့အောက်ကိုကြိုက်တယ်လို့ခေါ်တယ်ကတောင်းကြိုက်တာပေါ့လေ။အဲဒါခရောက်တယ်။ တောင်ရုံးမှကြောက်ဝင်လို့ရှိရင်ခရောက်ပဲပြန်နေဝဲအုပ်ကြောက်ဝင်လို့ရှိရင်ခလောက်ပဲပြန်နေတာအခုကိုပြည့်စုံတာပရိယောကလည်းအကျိုးကိုပြည့်စုံတာပဲဝိယောကလည်းအကျိုးကိုပြည့်စုံတာပဲရှင်းတော့အဲဒီနေ့တော့ပရိကြောင့်ဝန်းဆိုတဲ့ယောဂါတွေကိုကာကွယ်နိုင်ပြီတို့ကံယောဂါမဟုတ်ဘူးဒီနေ့ကံယောဂါကင်းစားကင်းစားတဲ့ယောဂါပြည့်စုံတာလေ ကိုယ်ကိုနှလုံးကိုယ်ကိုဆိုဒီလိုဒီလိုကာယောဂါတွေအဲအကြည့်ကျပြည့်စုံတဲ့ယောဂါမျိုးတွေဒါအဲဒီယောဂါယောဂါဆိုကြီးတွေနှိမ့်တဲ့လို့ပြည့်စုံတာကိုယောဂန္တရကသောဘိကန္တရကဆိုတာမြတ်ပြီးတော့ကသိကြရတာငမနိငမတော့ဒီကပ္ပိယသိတော့ပါတယ်တရားတရားနေ ကသုံးပါးကလွန်မြောက်ဖို့ဆိုတော့လေဒီကတ္တိကဘယ်ဘယ်ကိုရှင်းခံပြီးတော့ပေါ်လာတဲ့ကတ္တိလေယောဂဆိုတဲ့ကမင်းမင်းဆိုတဲ့ပြည့်စည်ခြင်းကနမောခေါင်းဝါမှုဆိုတဲ့ပြည့်စည်ခြင်းကဒါနဲ့သက္ကာယဒိဋ္ဌိလက်ပင်မကင်းဘူးသက္ကာယဒိဋ္ဌိကဆင့်ပွားလာတဲ့အခါကျတော့လောဘဒေါသဒေါသကြောင့် ယခင်အရင်ကဆိုက်တယ်လောဘကြောင့်နမောချင်းကိုဒီပြည့်စင်ရတယ်မောဟကြောင့်ယောဂနိစ္စခံပြီးတော့ပြည့်စင်ရခြင်းကနဲ့ယုံရတယ်အဲလောဘဒေါသမောဟပဲတို့ဘယ်ကသင်္ဒေနာတယ်ပြိဋ္ဌာန်ကတည်းကသက်ကာယဒိဋ္ဌိပဲ 7ပါးယက္ခိ7ပါးဆိုတာမသိတော့တဲ့အရာပေါ့နေနေရမကောင်းတဲ့အရာနေလို့ဘာမှအကျိုးမများတဲ့အရာကိုယက္ခိ7ပါးလို့ခေါ်တယ်အဲဒီယက္ခိ7ပါးဘာတွေလဲဆိုတော့ကိုယ်ရတဲ့အပယ်လေးပါးထဲမှာငရေတိတ်ဆံပိတ်တာအဲ့ဒါကိုပြန်ပြီးပြီးပုံနေရရသွားပြီယက္ခိ7ပါးမှာ မရပွင့်နေတဲ့အချိန်မရေဘုံဌာနာတိရစ္ဆာန်ဘုံဌာနာပိဋ္ဌဘုံဌာနာဒီဘုံဌာနာကြီးရောက်နေမယ်ဆိုရင်မင်းရဘုံတရားနိဗ္ဗာန်တရားမရနိုင်ဘူးတဲ့ဒါကြောင့်မဲ့ဘုံနိဗ္ဗာန်မရနိုင်တဲ့အရက်ဌာနမို့လို့အဲဒီအတူတူကိုပေါင်းစပ်ထားတဲ့ငရေတိရစ္ဆာန်ပိဋ္ဌာဒီသုံးနေရာ အပြစ်ရှိတဲ့အရာဘာအပြစ်လဲမဲဘုံနိဗ္ဗာန်ကိုမရနိုင်တဲ့အပြစ်လို့ဒါကြောင့်ရပ်ပြီဖြစ်ပါလို့ဆိုတဲ့ဒီကသုတ်တိကောင်းတဲ့ဘုံဌာနလို့သိရင်တွင်းရပြီမယ်လို့အသက်ရှိတဲ့နတ်ဆိုတော့ပြမပြမအတင်ရတပြမလို့ရုပ်တရားကြီးတယ်အရုပပြမဆိုတော့နံတရားကြီးတယ်အဲဒီ အပင်ညတအရုပဗြဟ္မာဘဝအဲ့ဒါနဲ့သူမန္တရားဘောလျာနိဗ္ဗာန်တရားမရနိုင်တဲ့အပြည့်ရှိတဲ့အရာပဲဟောနောက်ပြီးတော့ပစ္စံတရိပစ္စံတရိဆိုတာအစဉ်ကျဘုရားတရားတန်ခါယရဏသုံးပါးနဲ့ဆက်ဆက်ခွင့်မရတဲ့နေရာအဲ့ဒီအရာတွေ အစွန်ဖျားလို့ဆိုတာပဲသစ္စာတည်းဒီဝိမောက်ခမှာတော့အစွန်ဖျားမဟုတ်ဘူးမယ်လို့ဘုရားတရားနာငါယရဏသုံးပါးနဲ့ဆက်သက်ခွင့်မရတဲ့နေရာတွေရှိပါသေးတယ်လေအထုံးကတော့ယရဏသုံးပါးနဲ့ဆက်သက်ခွင့်မရတဲ့နေရာအယက်အဲ့ဒါဟာဘက်ကိုနိဗ္ဗာန်မရနိုင်တဲ့အပြစ်ရှိလို့ရပ်ပြစ်ပါစဉ်တွင်းရတယ် မြတ်စွာဘုရားပြည့်နဲ့အခုလိုအချိန်ခါနဲ့ကျင်းရပြီမယ်လို့ဘုရားမြတ်စွာဘုရားကိုမကြည်ဘူးတခြားအယူကိုကြည်ဘူးတဲ့အမိစ္ဆာဒိဋ္ဌိအယူရှိရင်အဲဒီမိစ္ဆာဒိဋ္ဌိအယူရှိသူအားလည်းရပြီဆိုပါစီရင်တယ်ဘုရားနဲ့ဘုရားတရားကိုကြည်ဘူးတယ်ယန္နာသုံးပါးကိုကြည်ဘူးတယ်ဆိုပေမဲ့လို့ မဘုံနိဗ္ဗာန်ရနိုင်တဲ့ဉာဏ်မရှိဘူးသုခတိအဟိလို့လည်းခေါ်တယ်ဒုဟိလို့လည်းခေါ်တယ်အဲ့ဒါလူတွေရဲ့ဘုရားဘာသာအတိုင်းဝိုင်းနေမှလည်းရှိနိုင်တယ်ပဋိသန္ဓေနေတော့မှဉာဏ်မပါခဲ့ဘူးပဋိသန္ဓေစိတ်မှာပညာဆိုတဲ့အာမောဟမပါဘူးအာလောဘအာဒေါသဟိတ်နှမျိုးနဲ့ပဋိသန္ဓေနေတဲ့သူ အဲဒီပုဂ္ဂိုလ်လို့ခေါ်တဲ့အတုကတိဟောဆိုလူတော့လူပဲဒါဥပပရိဒါနေစိတ်မှာအလောဘအဒေါသတောင်မပါဘူးဘာဟိမှမပါဘူးအဲဒီလိုပုဂ္ဂိုလ်နှမျိုးပုဂ္ဂတိဟိပုဂ္ဂိုလ်ဒီပုဂ္ဂိုလ်ဒီပုဂ္ဂိုလ်ကသာသနာ့ရင်းနဲ့ကြုံပြီးသာသနာကျင်ရောလို့ဒါနသီလသမထဝိပဿနာဆိုတဲ့ဘာဝနာကုသိုလ်အလုပ်တွေ လောက်ကုန်တယ်လို့ဒီဘဝမတရားဖို့တရားနိဗ္ဗာန်တရားမရနိုင်ဘူး။ဒါကြောင့်သူ့လေယောဂီစိပ္ပစင်းမှာထည့်ထားရတယ်။အဲဒါပေမဲ့လို့ဝရဏသုံးပါးကြည်ညိုတကယ်လို့မဟာပြိပဏဝိပဿနာတရားလို့အားထုတ်လို့ရှိရင်တော့ဟောပါရမီတွေပြည့်စုံပြီးနောက်ဘဝမှာလွယ်လွယ်ကူကူမြတ်ဘုံနိဗ္ဗာန်ရနိုင်တယ်။ယောဂီစိပ္ပစင်းရင်ဒီဘဝနည်းတော်သေးတာပေါ့။ပပဋိပန္နဉာဏ်ရှိတယ် ပဋိသန္ဓေယံရှိတယ်ငါလို့ဗုဒ္ဓမြတ်စွာဘုရားမပွင့်တဲ့အချိန်ခါမှာလူကြည့်ရတယ်။သေဒနာမင်းနာဘွားနေပြီလို့တာဝိနာနဲ့ကသတင်းရတော့ဗုဒ္ဓနနာမဟာရလည်းနင်းတော်ကိုရောက်လာတဲ့ကာလဒေလဆရာယတိကြီးဆိုတော့ငြင်းရှိတာပေါ့သူမှာပဋိသန္ဓေတုန်းကဉာဏ်ပါလာတဲ့သိပုဂ္ဂိုလ်ကြီးပဲ။ဒါကြောင့်မလို့ရှေ့ဖြစ်ကဘာ40 နောက်ဖြစ်ကဘာလေးတယ်သိနိုင်တဲ့အဘိညာဉ်စွန့်ရင်လေးတောင်ပြည့်စုံတာဒါအဘိညာဉ်ရတယ်ဒီလနဲ့လည်းပြည့်စုံစင်ကြယ်တဲ့သမာဓိဘက်မှာဆိုရင်မိုးပြန်မြင်ရှုသဘောအမျိုးမျိုးဖန်ဆင်းပြနိုင်တယ်အဲဒီစွန့်ရင်လည်းပြည့်စုံတဲ့ကာလဒေဝီကဆရာရတုကြီးဟာသိရတဲ့မင်းသားငယ်ကလေးတွေ့ရမြင်ရတော့နောက်ပါရင်ဖြစ်မလဲလို့အဘိညာဉ်စွန့်ရင်လည်းကြည့်ရတဲ့အခါ အဲတက်တော့35နှစ်မှာဘုရားဖြစ်မယ်လို့သိတယ်အဲ့ဒါနဲ့ဝမ်းသာလို့လေအင်းဘုရားဖြစ်ရင်တော့သူဟောတဲ့တရားတွေနားပြီးကျင့်ရတတ္တဝါတွေချမ်းသာတော့မယ်လို့ဝမ်းသာပြီးတော့ပြီးရင်တော့မူတဲ့အဲသူဘုရားဖြစ်တဲ့အချိန်ငါလုပ်ပြီးမှရှိနေဦးမလားလို့သူရဲ့အာယုသင်္ခါရခေါ်တဲ့အသက်နေရမယ်အချိန်ခါအဘိညာဉ်စွန့်ရင်နဲ့ သုံးတာစီရင်ကြည့်လိုက်တော့မရှိတော့ဘူးသေပြီဘယ်ရောက်နေမလဲဆိုတော့အဲအခုကပြောတဲ့ဒီဃာယိနဲ့ခေါ်တဲ့ကဘာပေါင်းများစွာအသက်ရှိတဲ့နန္တရားကြီးဖြစ်နေတဲ့အရုပဗြဟ္မဘုံကိုရောက်နေမှာတဲ့သူသိတယ်အဲဒီအရုပဗြဟ္မဘုံကလည်းရပ်ပြီဖြစ်ပါစေဝင်နေအခုလည်းပဲဘယံမရှိတဲ့အချိန်ခါမှာလူပြစ်နေရလို့ ဒီရပြည့်စစ်ပါသိရင်ဝင်တယ်ဒီရပြည့်စစ်ပါထဲမှာနှစ်ချက်မိတာဟောဒီဒေဝိလဆရာရဲ့တွေ့ကြီးဟာအဲ့ဒီမှာပေကိုဉာဏ်ရှိပါရဲ့ကနေဘုရားမြတ်စွာဘုရားရဲ့တရားတော်ကိုမဟာသရိပ္ပဏဝိပဿနာအထုံနည်းကိုနားထောင်နာယုတ်ပြီးခဏကလေးရှုမှတ်လိုက်ရင်မတရားဗုဒ္ဓရာနိဗ္ဗာန်တရားဆိုတာလွယ်လွယ်ကူကူနဲ့ညရနိုင်တဲ့အရေးချင်းတွန်းရည်ရှိတယ်။ဒါပေမဲ့လို့ဘုရားမရှိတဲ့အချိန်ခါဘုရားမပွင့်သေးတဲ့အချိန်ခါမှာလာဖြစ်လို့ ယောဂီစိတ်မှာစဉ်ဝင်နေတယ်အဲဒီလိုအပြည့်မကင်းတဲ့အရိုက်စစ်ဌာနမှာအခါခါသိင်ကျင့်လုံးကြီးနေတာဖြစ်ရဲ့မေတ္တာဗောဓိယနိဗ္ဗာန်တရားတော်များကိုလင်မြန်စွာရလိုပါ၏လို့ဒီလိုဆိုလိုတယ်။မဟာတရိယံဝိပဿနာတရားအလုပ်ပါကြောင့်အာထုရတဲ့ရပ်ပြည့်ရှင်းပါမှလွတ်မြောက်ရေးအတွက်အာထုရပါတယ်။အပြည့်မကင်းတဲ့အရာရှင်မျိုးကလွတ်မြောက်ဖို့။ဟောအပေသုံးပါးကတော့နှစ်ထပ်ကွမ်းပေါ့။ အပေထဲမှာလည်းပါတယ်ဝိပစ္စည်းပါးထဲမှာလည်းပါတယ်ဉာဏ်လူမျိုး၅ပါးအဲဉာဏ်လူမျိုး၅ပါးတော့အများသိပါတယ်လေမြေမီခေါ်သူအမွေခံသားတို့တမီးဆိုဥပဒေနဲ့မင်းအဲဒီငါမျိုးပါဉာဏ်လူမျိုး၅ပါးလို့ဆိုတာပဲအဲရေဆိုတာအသုံးတိုင်ရင်တော့မိတ်ဆိုမီးနဲ့ထုံနည်းအတူပဲ အဲတခိုးစရာတော့ရန်လူစိတ်တွေပဲအပိဋ္တတမတတ်တပြည့်စုံခိုးတာပဲအမေငံသားတို့သမီးတို့မိဘတကနမ်းမထောင်တဲ့သားသမီးတွေအဲ့ဒါရန်လူဥပ္ပိနေမိရန်လူအဲ့ဒီရန်လူမျိုးငါးငါးပါးကပြင်းတော့အောင်ဆိုတော့ဟွန်းလူ့ဘလူလောကမှာဆိုဒီရန်လူတွေကသက်သက်နေရတာပဲ အဲဒါလူဘလူလောကကလွတ်မြောက်မှဒီဉာဏ်တွေကတခုမဟုတ်တခုကျင်းလို့မှာဆိုတော့နိဗ္ဗာန်အပြတ်ရောက်တဲ့အခါဒီဉာဏ်တွေကကျင်းလို့မှာပေါ့အဲပြိဿမံဘုရားလက်ရှိအချိန်ခါမှာတော့အဲဒီဉာဏ်တွေကကျင်းလို့ဖို့အတွက်မဟာသီဝကံဝိပဿနာတရားအလုံးလဲအထုတ်လူရဲ့ဉာဏ်ဝိရိယစွန့်အင်းတယ်လေထိုက်တယ်လို့အခြေအနေကြည့်ပြီးတော့ကာကွယ် ကာကွယ်လို့ရှိရင်ဉာဏ်တမျိုး၅ပါးကလက်မြောက်မှာပေါ့လေ။နောက်ကိစ္စမှာတပတ်မှာပရိပဌာန်ဝိပဿနာတရားအလုပ်ကိုဉာဏ်တမျိုး၅ပါးကကင်းလို့အောင်လေအထောက်ရမယ်။ဝိပတ္တိတရား၄ပါးဖောက်ပြန်ချွတ်ရင်းတာကိုဝိပတ္တိလို့ခေါ်တယ်။အကောင်းကနေမကောင်းဖြစ်တာပေါ့လေ။အဲ့ဒါကိုဖောက်ပြန်တယ်ချွတ်ရင်းတယ်လို့ခေါ်တာ။ ကာလဝိပတ္တိဥပဒေမဲ့မင်းအုပ်ဆိုးတဲ့အချိန်အဲဒါကာလဝိပတ္တိလို့ခေါ်တယ်ကာလတမ္ပတ္တိဆိုတာဥပဒေနဲ့တရားတစ်ဖြင့်မင်းများစိုးအုပ်တဲ့အချိန်ကကာလတမ္ပတ္တိအဲဒီကာလတမ္ပတ္တိကဖောက်ပြန်ပြီးတော့ဆောက်ရင်းနေဆိုတော့ဒါမကောင်းဖြစ်တာကိုဥပဒေနဲ့အုပ်ဆိုးတဲ့ မင်းတွေဥပဒေနဲ့အုပ်ဆိုးတဲ့အချိန်ခါကာလအဲ့ဒီကလည်းလွတ်မြောက်ပါဖို့မဟာသရိပဒံဝိပဒနာတရားလို့အထောက်အမယ်ဂရိဝိပတိဒါကတော့နှစ်ထပ်ကွမ်းပဲဂရိဝိပတိဂရိကောင်းသောသွားရာဌာနမကောင်းသောသွားရာဌာနကွာဖို့ကောင်းတဲ့နေရာကွာဖို့မကောင်းတဲ့နေရာအဲဒီမှာဂရိဝိပတိဆိုသွားဖို့မကောင်းတဲ့နေရာရောက်တာအပင်လေးပါ အယတရိစ္ဆာမိတာတွေကအပယ်လေးပါရောက်တာဂရုဝိပတ္တိပဲ။ဘာညာမကောင်းတဲ့နေရာရောက်သွားတယ်။အဲ့ဒါလည်းဘုံတကွန်ဖြစ်သွားပြီယခုရှိပါတယ်မှာလည်းပါတယ်အပယ်လေးပါးတွေမှာလည်းပါတယ်။ဟောဂရုဝိပတ္တိဝိပတ္တိကလေးပါးတွေမှာဂရုဝိပတ္တိသွားဘုံကောင်းတဲ့အယတရိစ္ဆာမိတာအတုရတဲ့အပယ်လေးဘုံကိုရောက်ရတာဒီပဲနဲ့ဝိပတ္တိတရားတကူ အဲ့ဒါလက်မြောက်ဖို့မဟာသရိပဒံဝိပဿနာတရားလို့အားထုတ်ရတာဥပရိဝိပတ္တိတဲ့ရုပ်အင်္ဂါလက္ခဏာဒီလိုနှောင်းနှရက်ကစပြီးအကုန်လုံးပြည့်စုံရာကနေနှရက်ပြတ်သွားမယ်နှောင်းစုပ်သွားမယ်နှခမ်းပဲ့သွားမယ်ဒီတစ်ဖက်ပြတ်သွားမယ်အဲ့လက်တစ်ဖက်ကျိုးသွားမယ်ဆိုတာပြည့်စည်သွားတာချုပ်ရင်းသွားတာတဲ့ဒါဥပရိဝိပတ္တိအဲဒီဥပရိဝိပတ္တိက ဝိညာဉ်ကပြုတ်ပြီးခိုင်းရင်ဝင်းဆိုတော့အဖိုးကလော့အောင်တော့တပိတံမလင်းကိုရပါသွားလာနေထိုင်လုပ်တိုင်ဆောင်ရမှာပဲအမှုမဲ့အမှန်မဲ့ရှောက်ပြီးတော့ငေါငေါငေါဝိုက်ကြည့်နေတဲ့နေရာမကြည့်ဘဲနဲ့ရှောက်သွားတွင်းကျော်လဲအဲပြောက်ကချိုးတယ်လို့ကြည့်ဆိုဒါဥပရိဝိပတ္တိက မလွတ်မြောက်နိုင်ဘူးဝင်ကစိတ်ပဲတခုရရှိသွားပြန်ပြီအနာရောဂါဆွဲကလာရင်စိတ်ကူးတဲ့အချိန်ကုအဲအချိန်ကြီးစိတ်ကူးမှာအချိန်ကြီးစိတ်ကူးလို့ရှိရင်အဲဘယ်နဲ့အင်္ဂါလဲဆွေးရင်းတတ်တယ်ဘုန်းကြီးတို့နယ်ပယ်မှာပေါင်းရင်းမှာအကျိတ်ကလေးပေါ်ပေါ်ပြီးတော့ပောက်တတ်တယ်ပေါင်းပေါင်းဖို့တက်တန်အဲ့ဒါမှအချိန်ကြီးမကုနိုင်ဘူးဆိုရင်အဲဒီပေါင်းဖို့တက်တန်ကပြီးထက်ပြီးထက်ပြီးတော့အတွင်းမှာစိုက်စားအကျော်တွေပါပြီးအကုန်လုံးပြည့်စည်ပြီး ဒီတော့တစ်ဖက်မတန်ပဲရွက်တိုက်ဆွဲဆိုပြီးသွားတဲ့အချိန်ကြီးရောက်သွားတာဥပရိဝိပ္ပတိဒီနေ့ကဆုံးရပြည့်စည်သွားတာအဲလိုမဖြစ်အောင်အသက်ဉာဏ်ဆောင်ဆိုတဲ့အတိုင်းဒါသတိပဋ္ဌာန်ဝိပဿနာတရားလို့အထုတ်လို့ယုံနေလည်းမဖြစ်နိုင်ဘူး။ဒါကြောင့်ရလက်ထက်ကဘယ်လိုချင်း900ပင်ငန်းဟောကြတယ် 996ပါးသောယဟန်တော်တွေကတောသွားပြီးတော့တည်တည်ကြရမြတ်စွာဘုရားညွှန်ကြားတဲ့အတိုင်းတရားအထုတ်ဗဟိကျတော့ပြန်လာအေးဒီလိုတော့တရားမှတ်တာဘယ်လိုဘယ်လိုမှတ်လို့ကောင်းလိမ့်ကာဘိညာဉ်တွေရတယ်ဘိညာဉ်တွေရတယ်ဒေရပတိမညာရတယ်တရားကံမညာအနာဂံမညာအာရတမညာတွေရတယ်နဲ့ပြောလိုက်မြတ်စွာဘုရားကလည်းရှင်းပြလိုက်တာအဲပြင်းနဲ့ကိုတော့ဟိုတစ်ပါးကမြို့မှာကျန်ခဲ့တယ်အပေါင်းပေါ်499ပါးနဲ့လိုက်မသွားဘူး အဘာဘာလူငယ်ကြီးနေသောကမြန်လာမြတ်စွာဘုရားဘုရားကိုအနာချက်ကတော့သူလည်းရောပါတော့အာမြတ်စွာဘုရားကတော့ပြန်ကိုတော်ဒီတရားအထုတ်ကနေပတ်သက်ပြီးချီးကျူးတကပြောတာအဲအမြင့်ကိုတော့တွေးတယ်ဟွန်းမြတ်စွာဘုရားငါတော့ဘာတစ်ခုမှမပြောဘူးငါတငယ်ချင်း499ပါတော့ပြောလိုက်ဟာမြတ်စွာဘုရားကပါဇတ်တောင်မလောက်နိုင်တယ်လို့အခြေအနေမျိုးတောင်ပဲငါလည်းမြတ်စွာဘုရားငါ့ကို ပါဇက်မလောက်နိုင်တဲ့အခြေအနေကြီးပြောအောင်လုပ်အောင်မယ်ဆိုပြီးတညတင်းနဲ့လမ်းလျှောက်အားထုတ်ကြတယ်လေမဟာပฏิပဒဝိပဿနာတရားလို့ညာလမ်းတယ်ပယ်လမ်းတယ်အလေးကျင်မှမရှိပဲဒုက္ခမှာအလေးကျင်မရှိတော့လမ်းလျှောက်ရင်ငိုက်ငိုက်ကြီးနေပဲလျှောက်တောင်းရင်ငိုက်ငိုက်ကြီးလျှောက်တခါခလုတ်တိုက်ချော်လဲပေါင်းကျိုးရောတဲ့ပရိဝေဒဝိပဿနာတရားလို့အားထုတ်တယ်ဆိုပေမဲ့လို့ပြင်းတဲ့ကန်းနဲ့အတိုင်းနဲ့အတားနဲ့ဒီလိုအားထုတ်မှာ အဲဒီလိုမဟုတ်တော့ဒီကိုယ်တော်မှာကဥပရိဝိပါတိဝိပါတိတရား၄ပါးအဝင်ပါဥပရိဝိပါတိကိုလည်းအင်္ဂါ၆ရင်းချင်းတွေမှအခါခါသိကျင်လုံးကြီးနေတာဖြစ်ပေမဲ့တရားဖို့တရားနိဗ္ဗာန်တရားတော်များကိုလင်ရစွာရလိုပါ၏ပြီးအောင်ဆုတော့ရှားအရင်းကကျွေပြက်လွင့်ထွက်သွားအောင်ဆုတော့ဘယ်တော့မလဲအခုအချိန်မတော်ကြီးသူတို့ကအခုလိုလျှက်စင်ပြီးလင်းပေါက်ထွန်းထားနေတာမှမဟုတ်ပဲမောင်မောင်မဲကြီးမှာ ပိတ်နိုင်နိုင်ချင်းနဲ့လမ်းလျှောက်တာအဲ့ဒါခလုတ်တိုင်ချော်လဲပြီးတော့ပါပေါင်ကြီးရောပေါင်ကြီးတော့អော်သေးတယ်မလေးမလေးနဲ့ဟောရသူပေါင်းတဲ့ငယ်ချင်း499ပါးတွေကကြားတော့ဟာသူငယ်ချင်းအတန်းနဲ့တွေ့တာဘာဘာဖြစ်လို့များអော်နေပါလိမ့်ထလာကြတယ်ဟဲ့ပေါင်ကျိုးနေပြီအဲနဲ့ကြည့်ကြရတာတဲ့ဝမ်းပြီးဟောမထိုးတာပြင်ထားတာတောင်းမှအချိန်မသွားနိုင်ကြဘူးဒါတော့အလုတ်ကအတိုင်းတန်းနဲ့ အသက်ဉာဏ်ကောင်းဆိုတဲ့ဝါရအတိုင်းပဲအမိလေးတုန်းကကောင်းကောင်းမွန်မွန်သိနေတဲ့ပြည့်စုံုံကိုလည်းအင်္ဂါအသိအပိုင်းမချွန်ရင်မပြည့်စည်အတွေ့တံပရိဉာဏ်ရှင်ပြီးတော့ကြည့်ကြည့်လောက်ရမှာအဲပြီးတော့သံရင်းရင်တစ်မျိုးကပယောဂဝိပတ္တိကိုမှုလို့မှုပယောဂအပြောအဆိုအလုပ် အလောက်နဲ့အပြောကိုတာအလောက်ကိုကာယပယောဂါခေါ်တယ်အပြောကိုဝစီပယောဂါခေါ်တယ်အဲဒီပယောဂါပစ္စည်းထိုင်တာပါလေကောင်းသောအလုံးကောင်းသောအပြောစင်တာပယောဂတံပတ်ကြီးခေါ်တာကောင်းသောအလုံးကောင်းသောအပြောတွေနဲ့ပြည့်စုံဖို့အတိအလိမ္မာတတိဝိရိယဒါတွေနဲ့ သိစားပြီးတော့နေရင်ကာယကံအလုတ်မယောကလည်းအကောင်းပဲဝစီကံအပြောမယောကလည်းအကောင်းပဲအဲ့ဒါကကြောင်းညာဆောင်ရင်းလိုက်တော့အပိအလိမ်မှာဉာဏ်မပါတော့ဘူးတတိဝိရိယမပါတော့ဘူးအဲတတိဝိရိယအလိမ်မှာဉာဏ်မပါတဲ့အပြောအလုတ်တွေဟာအကုသိုလ်အလုတ်တွေအကုသိုလ်အပြောတွေ ဝယောကဝိပတ္တိဘေးမှကျင်းဝေးရပါလို့ဤလို့ဆိုတော့လာကြိုက်တဲ့ခြင်းကိုပြက်ခနဲ့ရိုက်ထည့်လိုက်အဲဝယောကဝိပတ္တိပဲဆိုတော့နေလို့မရဘူးဝယောကဝိပတ္တိဘေးကကျင်းတော့အောင်ကာကံဝစီကံဖြောင်းရောက်မှန်မှန်သာကာကံဝစီကံဖြောင်းမအောင်အတွေ့အကြံဖြောင်းမှန်ပြီအဲလိုဆိုရင် ယောဂဝိပဿနာကသိပါမယ်တဲ့အဲအချုပ်ကတော့ဒီယောဂဝိပဿနာမကိနိုင်တာဘာကြောင့်လဲဒိဋ္ဌိသောကဆိုတဲ့သက္ကာယဒိဋ္ဌိဒီမှာဝိပဿနာတရားပြည့်စုံခြင်းလေးဆွေးရင်းလေးမျိုးမှာယောဂဝိပဿနာဟာအချုပ်ပဲအဲဒီယောဂဝိပဿနာဟာသက္ကာယဒိဋ္ဌိနဲ့ဆက်စပ်ပြီးတော့လာတယ်ငါကိုင်းနေတဲ့ခြင်းဟိုသက္ကာယဒိဋ္ဌိကငါ ငါကိုင်းနေတဲ့အချင်းမကျင်းရဘူးမကျင်းရတော့ဒေါသမကျင်းရတဲ့ဒေါသဆိုတော့လက်မရောက်ဘူးပြက်ကနေရိုက်လိုက်တာပါဏာတိပါဒဖြစ်သွားပြီအဲ့ဒါဘယောဂဝိပါတိငါပဲနဲ့ပဲနဲ့ပြောတာပဲဆိုပြီးတော့တုံ့ပြန်လေအဲပြန်တိုက်တယ်ဆိုတော့ဝစီဝစီနှုတ် ဘုရားကဝိပဿနာတွေပဲဗဇကဘုရားကဝိပဿနာဗဇအပြောတွေချုံရင်ကုန်ပြီဖောက်ပြန်ကုန်ပြီနောက်ဘုရားကဝိပဿနာဘုရားကသင်္ဝေဘုရားအတွက်ဒိဋ္ဌိပြုတ်ဖို့လို့မဟာသူပဋ္ဌာန်ဝိပဿနာတရားအလုံးအတော်ရအမေဝိပဿနာတရား၅ပါးဒါလည်းပြည့်စည်ခြင်းသုံးပါးခြင်းယတနာဆိုတော့ပြည့်စည်သုံးပါးခြင်း ငါဒီပြဒနာဆိုရင်းများပြည့်စည်ခြင်းအမေအဖေဆုံးမယ်မိဘအနေနဲ့သာသမီဆုံးမယ်အဲအိမ်အောင်ရှင်အနေနဲ့ဘုံကောင်းဆုံးမယ်အဲဇနီးဆုံးမယ်ဆိုတာပြည့်စည်ခြင်းလို့အမေတို့ကအဘိုးဘွားတွေဆုံးမယ်ဒီလိုပြည့်စည်တာလေအဲ့ဒါပြဒနာညာတိပြဒနာဘောဂပြဒနာဆိုရှိတဲ့ဥစ္စာတွေပြည့်စည်တာမိကြောင့်ရေကြောင့်လေကြောင့်အကြောင်းတစ်မျိုးမျိုးကြောင့်တကိုးကြောင့် ရောဂပြဒနာဆိုတာအနာရောဂနှိမ့်တဲ့ခံရတာဒိဋ္ဌိပြဒနာဆိုတာဘုရားဘာသာအယူပစ္စည်းသွားတာသီလပြဒနာဆိုတာသီလပစ္စည်းတာအဲဒီပြဒနာတရား၅မျိုးသီလပြဒနာသောကပြတဲ့ဘုရားကဝိပဿနာနဲ့ဆက်ဆံနေတဲ့သီလပြဒနာဘုရားကဝိပဿနာသင်ရိုက်တတ်လိုက်ပြီဆိုသီလပြဒနာသီလပစ္စည်းတော့တာဘောအဲဘုရားကဆောင်းရင်းလို့ ဒီလာဝါဒနာသီလရှိတဲ့ပစ္စည်းရတယ်ရောဂပြဒနာကံစိတ်ဣရုအာရဆိုတဲ့အကြောင်းတစ်မျိုးကြောင့်ယောဂယောဂတာတာယောဂပြဒနာအဲဒီထဲမှာသီလပြဒနာသီလလုံအောင်သိရင်ရတယ်သီလပြဒနာကျင်းတယ်ဝိသုပြဒနာအယုမှန်အောင်ဉာဏ်ရှိပုဂ္ဂိုလ်တွေနဲ့ပေါင်းပြီးဆွေးနွေးနေ ဘာသာဝါဒအမျိုးမျိုးတွေမှာဘယ်ဘာသာအယူဝါဒအကောင်းဆုံးလေလို့မသိရင်ဆွေးနွေးနေရင်ပြီးအဲပြီးတော့မှန်ကန်ကန်ဗုဒ္ဓအယူဝါဒကိုမြစ်တဲ့ကြည်ကြည်ယုံကြည်ရက်ခံလာနိုင်မယ်အဲဒီလိုဆိုတော့ဒိဋ္ဌိပြဒနာအယူပြည့်စုံခြင်းဗုဒ္ဓဘာသာအယူပြည့်စုံခြင်းတွေကလွတ်တာပဲအဲယောဂပြဒနာအပြည့်ဉာဏ်ဆောင်ပြည့်တော်တဲ့အတိုင်းတန်နဲ့အိဋ္ဌလှုပ်ရှားသွားလာပြည့်တော်တဲ့အစာစားတော့ အဲဒါယောဂပြဒနာဘေးကကျင်းနိုင်တယ်ယောဂပြဒနာဘေးကကျင်းအောင်လဲအတုဝိရိယနဲ့စောင့်ရှားမင်းရဲ့ရှိတဲ့ဥစ္စာတွေမပြည့်စုံနိုင်ဘူးအဲဒီမှာအရင်းကြကြကဝိသုပြဒနာဘေးကကျင်းလို့ရန်အတွေ့ အယုမှန်ပြည့်စည်ခြင်းမှကျိုးပေါ်ရန်အတွက်သိက္ခာမတပမသရိယထဝိပဿနာတရားအလုံးအာထုတ်တဲ့အာထုတ်ပါအယုမှန်ပြည့်စည်ခြင်းကကျိုးပေါ်မှာသရိယထဝိပဿနာတရားလုံးအာထုတ်လို့အရဟတမေအရဟတဘောဆိုတဲ့လောကုတ္တရာကုသိုလ်ရရင်တော့ယဟန္တာအဆင့်ရောက်ပြီးနိဗ္ဗာန်စီရင်အပြတ်ဆံရတဲ့အခါဉာဏိကြဒနာဆိုတဲ့ဘေးမှာဆိုင်ကြဒနာတရားတွေအကုန်လုံးဝ လုံးရောက်သွားနိုင်ရဲ့ယတနာတရား၅ပါးအဲဒီနောက်တော့မိစ္ဆာဒိဋ္ဌိ62ပါးဆိုတာအခုတည်းကပြောခဲ့တဲ့သက္ကာယဒိဋ္ဌိအတ္တဒိဋ္ဌိကိုဆက်ပြီးတော့ပေါ်လာတဲ့အတွေ့အခေါ်တွေပဲအဲဒီမိစ္ဆာဒိဋ္ဌိ62ပါးအတ္တဒိဋ္ဌိသက္ကာယဒိဋ္ဌိကျင့်စဉ်တွေဆိုရင်ဒီအတ္တဒိဋ္ဌိသက္ကာယဒိဋ္ဌိဆက်ပြီးဖြစ်ပေါ်လာတဲ့အတွေ့အခေါ်မိစ္ဆာဒိဋ္ဌိကို အကုန်လုံးလုံးတော့တာပဲအဲ့ဒါသူတို့ကရေတဲ့ပြောနေတော့60နဲ့နှစ်ပါး60နဲ့နှစ်မျိုးခွဲပြီးတော့ပြောရမှာပဲအခုတော့အိရိယာနေကအတွေ့ကောဝဒနာပိုင်းဆိုင်ရာတွေဒါတွေနားမလဲဒီနဲ့မဟာသီကနာဝိပဿနာတရားအလုပ်ကျိုးရအားထုတ်ရင်တဲ့သိစာပြီးတာပါပဲအနာမျိုး96ပါးဆိုတော့ဒီတော့ကသင်္ကြာပဲအဲဒီနေ့တော့အနာမျိုး96ယောဂဝေဒနာ အမျိုးကကိုယ်ရင်ကောင်းတယ်မကတော့ပါဘူးအများကြီးအဲ့ဒါကိုယ်ရင်ကပြောခဲ့တဲ့သူတော်ကလည်းမှအပယ်၄ပါးမှစပြီးတော့အနာမျိုး96ပါးတိုင်အောင်မကောင်းတဲ့အဆိုးတရားတွေကျင်းဝဲလွန်ရင်းလူစဉ်ပြောက်ကင်းဖို့အတွေ့ဒိဋ္ဌာမတပမဟာသီပဋ္ဌာဝိပဿနာတရားအလုပ်ကိုအာထုတ်တဲ့အာထုတ်ပါတဲ့သူတော်နေုံနဲ့ မလွတ်မြောက်ဘူးတဲ့ဒါကြောင့်ဟောင်းနာပင်နာကစပြီးတော့ခဏဒုမအားထုတ်လိုက်ကြပါဦး